ခန်းကြီး23အငယ်1မှ6ထိုအခါဘာလံကဤအရ၌ငါအဖို့ရစ်ပလင်ခုနှစ်ခုကိုတဲလော့နွားထီးခုနှစ်ကောင်တိုးထီးခုနှစ်ကောင်တို့ကိုပြင်ဆင်လော့ဟုဘာလက်မင်းအားဆိုသည့်အတိုင်းဘာလက်မင်းသည်ပြုပြီးလျှင်ထိုသူနှစ်ပါးတို့သည်ရစ်ပလင်တစ်ခုတစ်ခုအပေါ်မှာနွားတကောင်စီနှင့်တိုးတကောင်စီကိုပူဇော်ကြ၏ ဗာလမ်ကလည်းမင်းကြီးပူဇော်သောမိရှုရာရစ်နံမှရက်လော့ငါသည် အခြားတစ်ပါးသို့တောပါမည်သာဝရဖျားသည်ငါကိုကြိုးဆိုခြင်းဟံကြွလာကောင်းကြွလာတော်မူလိမ့်မည်ငါအားပြတော်မူသည်မြတ်ကို မင်းကြီးအားငါကြားပြောပါမည်ဟုဘာလက်မင်းအားဆိုပြီးမှကုန်းတစ်ခုပေါ်သို့တက်သွား၏ဘုရားသခင်သည်ဘာလံကိုကြိုးဆိုတော်မူလျှင် ဗာလမ်ကအကျွန်ုပ်သည်ရစ်ပလင်ခုနှစ်ခုကိုပြင်ဆင်၍ပလင်တစ်ခုတစ်ခုအပေါ်မှာနွားထီးတကောင်စီနှင့်တိုးထီးတကောင်စီကို ပူဇော်ပါမည်ဟုလျှောက်လေ၏ဒါရဖျားသည်ဗာလမ်နှုတ်၌စကားကိုထားလျက်တင်သည်ဗာလက်မင်းထံသို့ပြန်၍ဤသို့ပြောလို့ဟု မိန်တော်မူသည့်အတိုင်ဗာလံပြန်သောအခါဗာလက်မင်းသည် မောဘမူမအပေါင်းတို့နှင့်တကွာ မိမိပူဇော်သောမီးရှို့ရာယစ်နားမှာရပ်နေ၏အငယ်73မှ79ဘာလက်မင်းကလည်းဣဒရေလအမျိုးသားအပေါင်းတို့ကို တပြိုင်နက်မမြင်ရဘဲတပိုင်းကိုမျှသာကြည့်မြင်ရာ အခြားသော အရက်တို့ငါနှင့်အတူ လိုက်ပါလော့ထိုအရက်၌သူတို့ကိုငါအဖို့ကျိန်ဆဲပါဟုဆိုလျက်ပိတကာတောင်ပေါ်ဇောဖိန် လေပြင်းတို့ဆောင်သွား၍ရစ်ပလင်ခုနှစ်ခုကိုတည်ပြီးမှပလင်တစ်ခုတစ်ခုအပေါ်မှာနွားတကောင်စီနှင့်တိုးတကောင်စီကိုပူဇော်လေ၏ဘာလမ်ကလည်းမင်းကြီးပူဇော်သောမိရှုရာရစ်နှမ်းမှရက်လော့ငါသည်သာရဘုရားကိုခီးဥကြိုပြုခြင်းကအခြားတစ်ပါးသို့တွားပါမည်ဟုဘာလက်မင်းအားဆို၏သာရဘုရားသည်ဘာလမ်ကိုကြိုဆို၍သူ၏နှုတ်၌စကားကိုထားလျက် သင်သည်ဗာလက်မင်းထံသို့ပြန်၍ဤသို့ပြောလော့ဟု မိန်တော်မူသည့်အတိုင်းဗာလံပြန်သောအခါဗာလက်မင်းသည်မောဘမူမတ်တို့နှင့်တကွမိမိပူဇော်သောမိရှုရာရည်နှမ်းမှရက်နေလျက်သာဝရဖျားသည်အဘယ်သို့ မိန်တော်မူသည်နည်းဟု မေးလေ၏အငယ်9မှ12ထိုအခါဗာလမ်သည်ပရောဖက်စကားအားဖြင့်မွဲ့ဆိုသည်ကား မောဘရှင်မြင်ဗာလက်ကလာပါငါအဖို့ယာကုပ်အမျိုးကိုချိန်ဆဲပါလာပါဣဒရလအမျိုးကိုပျက်စီးခြင်းသို့အလိုက်ပါဟုခေါ်၍ငါကိုအာရန်ပြည်အရှိတောင်ရိုးမှဆောင်ခဲ့ပြီးဘုရားသခင်ချိန်ဆဲတော်မမူသောသူကိုအဘယ်သို့ငါချိန်ဆဲနိုင်မည်နည်းဘုရားသခင်သည်ပျက်စီးခြင်းသို့အတော်မမူသောသူကိုအဘယ်သို့ငါအနိုင်မည်နည်း ကျောက်ပေါ်ကသူ့ကိုငါမြင်၏။တောင်ပေါ်ကသူ့ကိုငါကြည့်ရှု၏။ထိုလူမျိုးသည်တမျိုးသည်နေ၍အခြားတစ်ပါးသော လူမျိုးတို့နှင့်မရောနှောရ။ယာကုပ်အမျိုးမြေမှုန့်ကိုအဘဲသူ ရေတွက်နိုင်သည်။ဤတွေလအမျိုးလေးစုတစုကိုမျှအဘဲသူ ရေတွက်နိုင်သည်။ဖြောင့်မတ်သောသူတေတကဲ့သို့ငါသေးပါစေသော။ငါအဆုံးသည်သူ၏အဆုံးကဲ့သို့ ဖြစ်ပါစေသောဟုငွဲ့ဆို၏။ဗာလက်မင်းကလည်းတင်ဒီငါ၌အဘယ်သို့ပြုသနည်းငါဤရန်သူတို့ကိုကျိန်ဆဲစေခြင်းငှာတင့်ကိုငါခေါ်ခဲ့ပြီသို့တော်လည်းတင်ဒီလုံလုံကောင်းချီးပေးလေပြီတကားဟုဗာလမ်အားဆိုလျင်ဗာလမ်ကဒါရဖျားသည်ငါနှုတ်၌ထားတော်မူသောစကားကိုပြောရအောင်ငါတတိမပြုရသလိုဟုပြန်ဆို၏ အငယ်16မှ26ထိုအခါဘာလမ်ဒီပရောဖက်စကားအားဖြင့်မွဲ့ဆိုသည်ကအိုဇီပေါ်တာဘာလက်မင်းထလောငါစကားကိုစိစိနားထောင်လောဘုရားသခင်သည်မှုသာစကားကို ပြောအံ့သောငါလူဖြစ်တော်မူသည်မဟုတ်နောင်တရအံ့သောငါလူသားဖြစ်တော်မူသည်မဟုတ်မိန်တော်မူပြီးမှစကားတော်အတိုင်းမပြုဘဲနေတော်မူမည်လောဂတိထားတော်မူပြီးမှ ဂတိတော်မတီဘဲနေတော်မူမည်လောကောင်းကြီးပေးရမည်အကြောင်းအမိန်တော်ကိုငါခံရပြီဘုရားသခင်ကောင်းကြီးပေးတော်မူပြီ ထိုကောင်းကြီးကိုငါမဖြစ်နိုင်ယာကုပ်အမျိုးကိုညှင်းဆဲသောအမှုဣဒရေလအမျိုးတစ်ဖက်၌ပြုသောနှောက်ယှက်ခြင်းအမှုကိုဘုရားသခင်သည် ကြည့်ရှု၍နေတော်မမူသူတို့ဘုရားသခင်သာရဘုရားသည်သူတို့နှင့်အတူရှိတော်မူ၏ ရှင်မင်းကြွေးကြော်ခြင်းတန်ကိုသူတို့တွင်ကြားရ၏ဘုရားသခင်သည်အဂုတုပြည်မှနှုတ်ဆောင်တော်မူသည်ဖြစ်၍ဤဒေလအမျိုးသားသည်ကြံ့အားကြီးတကဲ့သို့အားကြီးကြ၏အကယ်စင်စစ်ယာကုပ်အမျိုးကို ထူးဆန်းသောအတတ်အားဖြင့်မနိုင်ရဤဒေလအမျိုးကိုအဘယ်သူမျှမပြုစားရဘုရားသခင်သည်အဘယ်သို့ပြုတော်မူပြီးတကားဟု ယခုကာလကိုထောက်၍ယာကုပ်အမျိုးဣဒရေလအမျိုးကိုရည်ဆောင်လျက်ဆိုလေရှိလိမ့်မည်ဤလူမျိုးသည်ရှင်သေးကဲ့သို့ထားလိမ့်မည်ရှင်သေးပြိုကဲ့သို့ထွက်လိမ့်မည်ဖမ်းမိသောအကောင်ကိုမစမ်းမီတတ်အပ်သောတိရစ္ဆာန်သွေးကိုမတောက်မီတိုင်အောင်ငြိမ်ဝတ်စွာမနေဟုမွဲ့ဆို၏ဘာလဲမင်းကလည်းသူတို့ကိုအလင်းမကျိန်ဆဲပါနှင့်ကောင်းကြီးကိုလည်းအလင်းမပေးပါနှင့်ဟု ဗာလမ်အားဆိုလျင်ဗာလမ်ကသာရဖျားမိန်တော်မူသည်မြတ်အတိုင်းငါပြုရပါမည်ဟုမင်းကြီးအားအရင်ပြောနှင့်ပြီးမဟုတ်လောဟုဗာလက်မင်းအားပြန်ပြော၏အငယ်29မှ30တဖန်ဗာလက်မင်းကလာပါတော့အခြားသောအရက်တို့ဆောင်းသွားပါမည်ထိုအရက်၌သူတို့ကိုငါဖို့ကျိန်ဆဲစေခြင်းက ဘုရားသခင်အလိုတော်ရှိကောင်းရှိတော်မူလိမ့်မည်ဟုဗာလမ်အားဆိုလျက်ယေရှိမုန်မြို့ကို မျက်နှာပြုသော ပေကုရတောင်ထိပ်သို့ ဆောင်သွားလေ၏ဗာလမ်ကလည်းဤရရ၌ငါအဖို့ရစ်ပလေခုနှစ်ခုကိုတဲလောနွားဒီခုနှစ်ကောင်တိုးဒီခုနှစ်ကောင်တို့ကိုပြင်ဆင်လော့ဟုဗာလက်မင်းအားဆိုသည့်အတိုင်းဗာလက်မင်းသည်ပြု၍ရစ်ပလေတစ်ခုတစ်ခုအပေါ်မှာနွားတကောင်စီနှင့် သိုးတကောင်စီကိုပူဇော်လေ၏အငယ်ခုနှစ်မှဆနှစ်ထိုအခါဗာလမ်ဒီပရောဖက်စကားအားဖြင့်မွဲ့ဆိုသည်ကမောဘရှင်မြင်ဗာလက်က လာပါငါအဖို့ယာကုပ်အမျိုးကိုချိန်ဆပါ လာပါဣဒရလအမျိုးကိုပျက်စီးခြင်းသို့အလိုက်ပါဟုခေါ်၍ငါကိုအာရန်ပြည်အရှိတောင်ရိုးမှဆောင်ခဲ့ပြီး ဘုရားသခင်ကျိန်ဆဲတော်မမူသောသူကိုအဘယ်သို့ငါကျိန်ဆဲနိုင်မည်နည်းဘုရားသခင်သည်ပျက်စီးခြင်းသို့အတ္တမမူသောသူကိုအဘယ်သို့ငါအနိုင်မည်နည်းကြောက်ပေါ်ကသူကိုငါမြင်၏တောင်ပေါ်ကသူကိုငါကြည့်ရှု၏ထိုလူမျိုးသည်တမျိုးသည်နေ၍အခြားတစ်ပါးသော လူမျိုးတို့နှင့်မယောနှောရာယာကုပ်အမျိုးမြေမှုန့်ကိုအဘယ်သူရေတွက်နိုင်သနည်း ဣဒေလအမျိုးလေးစုတစုကိုမျှအဘဲသူရေတွက်နိုင်သည်။ဖြောင့်မတ်သောသူတည်တကဲ့သို့ငါသေးပါစေသော။ငါအဆုံးသည်သူ၏အဆုံးကဲ့သို့ဖြစ်ပါစေသောဟုငွဲ့ဆို၏။ဘာလက်မင်းကလည်းတင်သည်ငါ၌အဘယ်သို့ပြုသနည်း။ငါ၏ရန်သူတို့ကိုကျိန်ဆဲစေခြင်းငှာတင့်ကိုငါခေါ်ခဲ့ပြီ။သို့တော်လည်းတင်သည် လုံလုံကောင်းကြီးပေးလေပြီတကားဟုဘာလမ်အားဆိုလင်ဘာလမ်ကဒါရဖျားသည်ငါနှုတ်၌ထားတော်မူသောစကားကိုပြောရအောင်ငါတတိမပြုရသလိုဟုပြန်ဆို၏အငယ်73မှ79ဘာလက်မင်းကလည်းဣဒရေလအမျိုးသားအပေါင်းတို့ကို တပြိုင်နက်မမြင်ရဘဲတပိုင်းကိုမျှသာကြည့်မြင်ရာအခြားသောအရတ်တို့ငါနှင့်အတူလိုက်ပါလော့ ထိုအရ၌သူတို့ကိုငါအဖို့ကျိန်ဆဲပါဟုဆိုလျက်ပိတကာတောင်ပေါ်ဇောဖိန်လေပြင်းတို့ဆောင်သွား၍ရစ်ပလင်ခုနှစ်ခုကိုတည်ပြီးမှပလင်တစ်ခုတစ်ခု အပေါ်မှာနွားတကောင်စီနှင့်တိုးတကောင်စီကို ပူဇော်လေ၏ဘာလမ်ကလည်းမင်းကြီး ပူဇော်သောမိရှုရာရစ်နှမ်းမှရက်လော့ငါသည်သာရဘုရားကိုခီးဥကြိုပြုခြင်းငှာအခြားတစ်ပါးသို့တွားပါမည်ဟု ဗာလက်မင်းအားဆို၏သာရဖျားသည်ဗာလံကိုကြိုဆို၍သူ၏နှုတ်၌စကားကိုထားလျက်သင်သည်ဗာလက်မင်းထံသို့ပြန်၍ဤသို့ပြောလော့ဟုမိန်တော်မူသည့်အတိုင်းဗာလံပြန်သောအခါဗာလက်မင်းသည်မောဘမူမတ်တို့နှင့်တကွမိမိပူဇော်သောမိရှုရာရင့်နှမ်းမှရက်နေလျက်သာရဖျားသည်အဘယ်သို့မိန်တော်မူသည်ဟုမေးလေ၏ အငယ်16မှ26ထိုအခါဘာလမ်ဒီပရောဖက်စကားအားဖြင့်မွဲ့ဆိုသည်ကအိုဇီပေါ်တာဘာလက်မင်းထလောငါစကားကိုစိစိနားထောင်လောဘုရားသခင်သည်မှုသာစကားကို ပြောအံ့သောငါလူဖြစ်တော်မူသည်မဟုတ် နောင်တရအံ့သောငါလူသားဖြစ်တော်မူသည်မဟုတ် မိန်တော်မူပြီးမှစကားတော်အတိုင်းမပြုဘဲနေတော်မူမည်လောဂတိထားတော်မူပြီးမှ ဂတိတော်မတီဘဲနေတော်မူမည်လောကောင်းကြီးပေးရမည်အကြောင်းအမိန်တော်ကိုငါခံရပြီဘုရားသခင်ကောင်းကြီးပေးတော်မူပြီ ထိုကောင်းကြီးကိုငါမဖျက်နိုင်ယာကုပ်အမျိုးကိုညှင်းဆဲသောအမှုဣဒရေလအမျိုးတစ်ဖက်၌ပြုသောနှောက်ရှက်ခြင်းအမှုကိုဘုရားသခင်သည်ကြည့်ရှု၍နေတော်မမူသူတို့ဘုရားသခင်သာရဘုရားသည်သူတို့နှင့်အတူရှိတော်မူ၏ ရှင်မြေကြွေးကြော်ခြင်းတန်ကိုသူတို့တွင်ကြားရ၏ဘုရားသခင်သည်အဂုတုပြည်မှနှုတ်ဆောင်တော်မူသည်ဖြစ်၍ဤတွေလအမျိုးသားသည်ကြံ့အားကြီးသကဲ့သို့အားကြီးကြ၏အကယ်စင်စစ်ယာကုပ်အမျိုးကို ထူးဆန်းသောအတန်အားဖြင့်မနိုင်ရဤတွေလအမျိုးကိုအဘယ်သူမျှမပြုစားရဘုရားသခင်သည်အဘယ်သို့ပြုတော်မူပြီးတကားဟု ယခုကာလကိုထောက်၍ယာကုပ်အမျိုးဣဒရေလအမျိုးကိုရည်ဆောင်လျက်ဆိုလေရှိလိမ့်မည်ဤလူမျိုးသည်ရှင်သေးကဲ့သို့ထားလိမ့်မည်ရှင်သေးပြိုကဲ့သို့ထွက်လိမ့်မည်ဖမ်းမိသောအကောင်ကိုမစားမီတတ်အပ်သောတိရစ္ဆာန်တွေးကိုမတောင့်မီတိုင်အောင်ငြိမ်ဝတ်စွာမနေဟုမွဲ့ဆို၏ဘာလဲမင်းကလည်းသူတို့ကိုအလင်းမကျိန်ဆဲပါနှင့်ကောင်းကြီးကိုလည်းအလင်းမပေးပါနှင့်ဟု ဘာလမ်အားဆိုလျင်ဘာလမ်ကသာရဖျားမိန်တော်မူသည်မြတ်အတိုင်းငါပြုရပါမည်ဟုမင်းကြီးအားအရင်ပြောနှင့်ပြီးမဟုတ်လောဟုဘာလက်မင်းအားပြန်ပြော၏အငယ်29မှ30တဖန်ဘာလက်မင်းကလာပါတော့အခြားသောအရက်တို့ဆောင်းသွားပါမည်ထိုအရက်၌သူတို့ကိုငါဖို့ကျိန်ဆဲစေခြင်းကဘုရားသခင်အလိုတော်ရှိကောင်း ရှိတော်မူလိမ့်မည်ဟုဗာလမ်အားဆိုလျက်ယေရှိမုန်မြို့ကို မျက်နှာပြုသော ပေကုရတောင်ထိပ်သို့ ဆောင်သွားလေ၏ဗာလမ်ကလည်းဤအရ၌ငါအဖို့ရစ်ပလေခုနှစ်ခုကိုတဲလောနွားကြီးခုနှစ်ကောင်တိုးကြီးခုနှစ်ကောင်တို့ကိုပြင်ဆင်လော့ဟုဗာလက်မင်းအားဆိုသည့်အတိုင်းဗာလက်မင်းသည်ပြု၍ရစ်ပလင်တစ်ခုတစ်ခုအပေါ်မှာနွားတကောင်စီနှင့်တိုးတကောင်စီကိုပူဇော်လေ၏